သမတ္ကြာတရားတော်တတ္တိယပိုင်းဖြစ်တယ်ဒီတရားပဲကိုလည်းပဲကရဏဂုံ၃ပါးနဲ့ဖွင့်ကြပါဥစုဘုဆိုအလုံးဘုဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိ ဒုတိယံပိဗုဒ္ဓံပရဏံကိသာမိဒုတိယံပိဓမ္မံပရဏံကိသာမိဒုတိယံပိသံဃံပရဏံကိသာမိတတိယံပိဗုဒ္ဓံပရဏံကိသာမိတတိယံပိဓမ္မံပရဏံကိသာမိတတိယံပိသံဃံပရဏံကိသာမိလိုက်ဆိုပါမြတ်ဖရာကို အာထာခိုကြီးညိုစိကသာဤဖရာမြတ်တရားကိုအာထာခိုကြီးညိုစိကသာဤဖရာမြတ်တန်ဃာကိုအာထာခိုကြီးညိုစိကသာဤဖရာ ရဏဂုံ၃ပါးနဲ့တရားပွဲဖွင့်လိုက်ပါပြီ။ဘုန်းကြီးတို့မဟာစီပီဆိုင်ရာဗုဒ္ဓသာနာယူတင်နန်းကြောင်းတင်နန်းဖွင့်တဲ့အချိန်ခါမှာဆိုရင်ချက်ဒီဗုဒ္ဓံသရဏံကัจฉาမိဓမ္မံသရဏံကัจฉာမိသံဃံသရဏံကัจฉာမိ I take refuge in the Buddha I take refuge in the Dhamma I take refuge in the Sangha ဆိုပြီးတော့ဒီလိုအင်္ဂလိပ်လိုလည်းပဲ အဲဘုရားရှိခိုးပြီးတင်တန်းဖွင့်ပါတယ်ဓမ္မစကဗုဒ္ဓနာတုတ်တံနဲ့အစိမ့်ရဂုံမောင်းခါသည်သုံးလောကဒုဒ္ဒသဗ္ဗငင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးမဟာတက္ကရတရား၃ခုနဲ့ကဆုံလပြည့်ပစ္စည်းမယံကဆုံလပြည့်ညပစ္စည်းမယံတွင်အိန္ဒိယနိုင်ငံဗုဒ္ဓဂယာခေါ်တဲ့ဗောဓိပင် အောက်တွင် ကိလေသာအလုံးကိုပယ်တတ်တော်မူတဲ့အရဟတမေဉာဏ်တော်ကြီးနဲ့တကဝတရားလုံးစုံကိုအကုန်စင်ပြည့်မြင့်တဲ့တောက်ယူတာဉာဏ်တော်ကိုရလို့လောကတလဝါတွင်သမ္မာသမ္ဗုဒ္ဓသတ္တဉ္စမြတ်စွာဘုရားဖြစ်ခဲ့တယ်။မဟာတက္ကရတရား၃ခုနှစ်ဝါဆိုလပြည့်နေဝင်လာတဲ့အချိန်ခါမှာတော့ဘာရဏတိပြည်နိဣတိပဒနာအမြရတဲ့မိဂတောင်တော်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကကိုယ်နဲ့ည ဝတ္တတတ္တယမဟာနံအတ္တစီခေါ်တဲ့ယဟန်၅ပါးအစထားပြီးတော့ကတိကရာမယေသာနိုင်တဲ့နတ်ဗြဟ္မာတို့အားဒီဓမ္မစကပုတ္တနာသုတ်တံတရားကိုဟောတော်မူခဲ့ပါတယ်ပထမပိုင်းအနေအချင်းကာမချန္တာသုံးဆောင်တာပဲခွာရှောင်ရမည်မသုံးဆောင်ပဲကိုငြင်းစေတာလဲရှောင်ရမည်အစွန်းနဲ့ပဲလမ်းမပဲအလဲလမ်းမှန်သည် နိဗ္ဗာန်ရောက်ရန်တရားကျင့်တဲ့သူတော်ချင်းယဟန်သူတော်ချင်းယောဂီပုဂ္ဂိုလ်ဆိုတာကာမုံခံစားခြင်းဆိုတဲ့ကာမဒုက္ခလိကနိယောဂအစွန်းကိုလည်းပဲရှောင်ရမယ်။မဂ္ဂင်စိတ်တံကျင်လည်းမှမပါဘဲနဲ့ခန္ဓာကိုယ်ကိုတမင်တက်တဲ့ဆင်းရဲရညာဆင်းအောင်ညှင်းစေတဲ့အတ္တကိလမထာနိယောဂအစွန်းကိုလည်းပဲရှောင်ရမယ်။အဲ့ဒီအစွန်းနဲ့တဲ့အလဲလံဖြစ်တဲ့မေဇိမာပฏิပဒါခေါ်တဲ့မဂ္ဂင်စိတ်ပါတရားတွေကိုကျင့်ပွားရမယ်။ မေဇိမပฏิပဒါဆိုတာမဲ့ခင်ရှိပါအကျင့်တရားပါအဲမဲ့ခင်ရှိပါအကျင့်တရားဆိုတာတွေကိုတဲ့သုံးအုပ်စုပြုလိုက်မယ်ဆိုရင်သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဆိုတဲ့သုံးမျိုးကသီလမဲ့ခင်တဲ့သမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတဲ့မဲ့ခင်သုံးမျိုးကသမာဓိမဲ့ခင်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဆိုတဲ့မဲ့ခင်နှမျိုးကပညာမဲ့ခင် မဂ္ဂင်၈ပါးကိုတောင်းဆိုပြုလိုက်မယ်ဆိုရင်ဖြင့်မစ္စည်းမပฏิပဒါဆိုတာသီလသမာဓိပညာအချက်မှာသီလဆိုတာကိုယ်နဲ့နှုတ်ကိုထိမ့်ချုပ်ပြီးတော့ကျင့်တဲ့အကျင့်နဲ့သမာဓိဆိုတာတရားထဲမှာစိတ်ကလေးတည်ငြိမ်နေအောင်ရှုပွားတဲ့အကျင့်နဲ့ပညာဆိုတာအမှန်ကိုသိအောင်ကျင့်တဲ့အကျင့်လို့သုံးမျိုးရှိတယ်အဲ့ဒီအကြောင်းကိုတော့အရင် နေ့ကဟောခဲ့ပါပြီဒီနေ့ဟောရမယ့်အလက်ကသစ္စာ၄ပါးပါတယ်လေဆိုကြအောင်ဒုက္ခသစ္စာစေတာအမှန်ဒုက္ခသစ္စာစေတာအမှန်သမုဒယသစ္စာစေရဖြစ်ကြောင်းအမှန်သမုဒယသစ္စာ ဆင်းရဲဖြစ်ကြောင်းအမှန်နိရောဓသစ္စာဆင်းရဲချုပ်ရာအမှန်နိရောဓသစ္စာဆင်းရဲချုပ်ရာအမှန်မဂ္ဂသစ္စာဆင်းရဲချုပ်ရာတို့ရောက်ကြောင်းအမှန်မဂ္ဂသစ္စာဆင်းရဲချုပ်ရာတို့ရောက်ကြောင်းအမှန် သစ္စာဘယ်နှပါးလဲ၄ပါးရှိတယ်အဲသစ္စာ၄ပါးတို့တွင်ဒီနေ့ဒုက္ခသစ္စာနဲ့သမုဒယသစ္စာဟောရဣဒံခေပနာဒိကရေဒုက္ခဣဒံခေပနာဒိကရေဒုက္ခအရိယသစ္ဆံဇာတိပိဒုက္ခသရပိဒုက္ခမရဏံပိဒုက္ခံဒုက္ခပရိဒေဝဒုက္ခဓမ္မနာတုပါယသာပိဒုက္ခအပိတံပြောကောဒုက္ခော ပိယဝိဘယောကဒုက္ခယံပိသနာလပတိတံပိဒုက္ခံတံခိတေနာပင်စုပါရဏခန္ဓာဒုက္ခဒုက္ခယံတို့ခြေသားတတိခြေတံတို့ဣတံခောပနာဣဆိုလက်တသောတရားတွေကဒုက္ခံရိယသစ္ဆံဒုက္ခအရိယသစ္စာဝေဒီဝါအရိယတို့သိအပ်သောဆင်းရဲအစစ်အမှန်တရားဝေဒီဇာတိပိဘဝအတုဖြစ်ခြင်းသည်ဒုက္ခဆင်းရဲဝေဒီ သရတိအိုရာခြင်းဒီလိဒုက္ခဆင်းရဲပေတိပြာရိတိနာယခြင်းဒီလိဒုက္ခဆင်းဒုက္ခဆင်းရဲပေတိဓမ္မစကြာတုတ်ထဲမှာတော့ပြာတိဆိုတာမပါဘူးမရဏံပိတရားခြင်းဒီလိဒုက္ခဆင်းရဲပေတိဒုက္ခပရိဒေဝဒုက္ခတမနာတုပါယသာပိသိရင်ခြင်းကိုကြည်ခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းပြင်းစွာပင်ပန်းခြင်းတို့တိဒုက္ခဆင်းရဲတို့ပေတိအပိယေဟိ မဖြစ်အပ်သောပုဂ္ဂိုလ်သင်္ခါရအာယုံတို့နှင့်ဝါမုန်းစရာပုဂ္ဂိုလ်အာယုံတို့နှင့်တံပယောကောတွေ့ကြုံရှင်တွဲရခြင်းဒီဒုက္ခချင်းရဲ့ပေရီသူ၏ဖြစ်အပ်သောပုဂ္ဂိုလ်သင်္ခါရအာယုံတို့နှင့်ဝါဖြစ်စရာပုဂ္ဂိုလ်အာယုံတို့နှင့်ဝိတ္တယောကောကိုယ်ကွင်းရခြင်းဒီဒုက္ခချင်းရဲ့ပေရီယံတိနာတိအကျဉ်လိုခြင်းတောင့်တမှုဖြင့်လည်း အိဆံလူချင်းတောင့်တနေပါလေအနလကတိမယတန်တိထိုးလူချင်းတောင့်တမှုတဏှာတိလိဒုက္ခံဆင်းရဲပေသည်တဏှာကိုတော့သမှုရိယသစ္စာတော့ဖွဲ့ရတယ်။ဒါမို့ဒီနေရာမှာဒုက္ခဆင်းရဲနဲ့သူလည်းပါလာပဲတဏှာလည်းပဲဆင်းရဲတာပဲပို့အိဆံလူချင်းတောင့်တနေပါလေရံပြီးနလကတိကျင်မယတန်တိထိုးလူချင်းနေပါလေ မရခြင်းဒီလိဒုက္ခံဆင်းရဲပေ၏လိုချင်တာမရပဲဖြစ်သွားတော့လည်းဆင်းရဲတာပေါ့မန်ခိတ္တနာ အကျဉ်းအပြန့်ဆိုလျေသစ္စာ၅ပါးကုန်သောဥပါရณခန္ဓာဥပါဒံအာယုံဖြစ်သောခန္ဓာတို့သည်ဝါငါငါဥစ္စာနိစ္စဒုက္ခအတ္တဟုဆိုလနိုင်သောယုံနံခန္ဓာတို့သည်ဒုက္ခဆင်းတရားတို့ပေ၏ မြတ်စွာဘုရားဟောကြားတော်မူတဲ့ဒုက္ခသစ္စာတယုတ်တေပေါ်ဆိုကြအောင်ဖြစ်အိုသေး၍သို့ရင်ဆွေငိုကြွေးကိုနာခြင်းဖြစ်အိုသေး၍သို့ရင်ဆွေငိုကြွေးကိုနာခြင်း ဖြစ်အိုသေးရဲ့စေရင်စေငိုကြွေးကိုနာခြင်းသို့ နှလုံးမသာစိတ်ပြင်းစွာလူရာဆင်းရဲပင်နှလုံးမသာစိတ်ပြင်းစွာလူရာဆင်းရဲပင်နှလုံးမသာစိတ်ပြင်းစွာလူရာဆင်းရဲပင်မုန်းတာနှင်းတွဲ จิตตาเกวเสอมันเดงမုံဒာနင်တွဲจิตตาเกวเสอมันเดงမရတာလို့ဒုက္ခအဆိုးတို့တို့ပြောရလျင်မရတာလို့ဒုက္ခအဆိုး တူတူပြောရလျင်ဒုက္ခမရတာလို့ဒုက္ခဆိုတူတူပြောရလျင်ပြောလာနိုင်ရငါခန္ဓာသစ္စာဒုက္ခပင်ပြောလာနိုင်ရငါခန္ဓာသစ္စာဒုက္ခပင် အဲ့ဒါကဓမ္မစကြာတရားတော်ကြီးမှာလာတဲ့ဒုက္ခသစ္စာတယုတ်ဖြစ်တယ်ဆိုတာပฏิတန်တေတိနေမွေးဖွားခြင်းကိုဇာတိပိဒုက္ခလို့ပฏิတန်လေတိနေမွေးဖွားရတာကလည်းပဲချမ်းသာလားဆင်းရဲလားဆင်းရဲတယ်တဲ့မွေးဖွားလာရတာလည်းပဲဆင်းရဲတယ်ပူရတာလည်းဆင်းရဲတယ်တေရတာလည်းဆင်းရဲတယ် ထုပြောကြရမလို့ပါဘူးလူသိနေကြပါတော့ပူရာဟာချမ်းသာလားဆင်းရဲလားမျက်စိမုံလားတိုင်ခါကိုင်းသွားကြွေအေးတွန်းတုံတုံခိုက်ခိုက်လူကိုလိုက်ပြီးတော့ကြိုက်တော့မလို့တုံးနေလိုက်တာနော်ကလေးတွေအဖို့ဖွားကိုမမြင်ဘူးတဲ့ကလေးအဲပြကြည့်တမ်းပါလားဖို့ဖွားမြင်တရေတစီမှတ်ပြီးတော့ဒီခါလေးလန့်ထိပ်ပြီးကလေးကငိုတာပဲအဲ့တော့ကလေးတောင်ငြိုံနဲ့ငိုခြင်းစိတ်ပေါက်ပြီးငိုရ လက်တွေခံစားရတဲ့လူအနေနဲ့တော့ဘယ်လိုနေပါချမ်းသာလားဆင်းရဲတယ်ဆင်းရဲတယ်ဟုတ်လားမျက်စိကမုံပြီဆိုရင်မမြင်ရပါဘူးဆိုမှမမြင်ရတာကိုသိကြည့်ချင်တာပဲနော်อืมနားလေးပါတယ်ဆိုမှသူများတွေပါဇက်လှုပ်ရင်လိုက်နေတာဘာပြောတာတို့ဘာပြောတာလဲอืมတချို့ကလည်းသူ့ပြောစကားကြောကရှည်အဲအော်ဟစ်ပြောရတာမပြောကြတော့ဘာမှမဟုတ်ပါဘူးဘာမှမဟုတ်ပါဘူးဆိုတော့ အောက်တက်တက်ဖြစ်သွားတာပေါ့ဒါလည်းအိုဆင်းရဲပါပဲอืมသားတွေကနားနေပြီရိုင်းနေပြီနဲ့နေပြီဆိုမှသူများတွေပဲလို့ချွတ်ချွတ်ဝါလဲသူကစားကြနာပဲနော်သူများတွေကိုနေပါလေဝါနေလဲစားကြနာပဲကြားကမဝါနိုင်မစားနိုင်တဲ့အခါကျတော့ဆုံးနဲ့ထောင်းပြီးတော့သဖုံးနဲ့မြုပ်ရငငယ်တုန်းကလူဒူးလူတောက်တောက်စားလို့မကောင်းပါဘူးဆိုတော့ဒါလည်းပါပါလေဆင်းရဲတာ တိုးပြီဆိုတော့လူငယ်တွေကအယောတွင်အနာမကတ်ခြင်းအဲ့တော့သူကလည်းလူငယ်တွေနဲ့ပဲစကားကပြောခြင်းအဲနေခြင်းအဲ့ဒီမှာလည်းလူငယ်လူကြီးပฏิပက္ခတွေ့ရတဲ့အခါလူကြီးမှာဦးဆင်းရဲ့ငါအပေခံရတဲ့အိုပယ်ဖြစ်ပြီလို့ပြောတာပါနော်အဲ့တော့အိုလာရီဆိုတော့မသုံးလုံးယောဂါဆွဲတယ်ဘာယောဂါဆွဲတယ်မူတယ် မောတယ်မေ့တယ်နော်အသက်ကြီးလို့အိုးလာရင်မသုံးလုံးယောဂါဘာတွေလဲတော့မူးတယ်မောတယ်မေ့တယ်ဟုတ်လားအသက်ကြီးတဲ့လူများမေ့အောင်တမင်မချိုးစားရဘူးလို့လို့ automatic မေ့တာပဲနော်နာမည်ခွင့်မချမေ့နေပြီတခါလည်းပြီနော်ဘာဖြစ်လို့လဲအိုတဲ့အတွက်ဖြစ်တဲ့ဒုက္ခမှန်လားဟိုထိုင်လို့ထားလို့သွားလို့လာလို့ သူတို့သက်သက်ဒိုးဒိုးတောက်တောက်လို့လို့မရဘူးမြင်းမိုက်လဲသွားမယ်တော့အမြင်လေးဆိုနည်းနည်းမတက်နိုင်တော့မောလာပြီနော်မလှုပ်ရှားနိုင်တော့ဘူးဒါဘာယောဂလဲပူတဲ့ယောဂအမျက်မြလောက်ပါပဲဒီလောက်ဆိုပြီးပါပြီနော်အဲပြီးရင်ဆဲတယ်ပြီးတာဆဲတယ်ဆိုတာအထူးများပြောပြစရာလိုသေးလားမလိုဘူးတရားမှလည်းလူတိုင်းကြောက်တယ်ကြောက်ဘူးလားကြောက်ပါဗျာတရားမှမကြောက်ဘူးပြောတာအလကားပြောတာနော်ဟမ် တရားမှလည်းကြောက်တာပဲဒီဆင်းရဲဆွေးရတာတောကလည်းဒုက္ခပဲတဲ့ဆင်းရဲတာဘို့ရဆွေးရင်တောကတွေရောက်နေရနော်တောကကိုရင်ရွယ်ပိုက်ပြီးတော့ဖိုးလိုက်မောပန်းပြီးတော့တောကတွေပင်လဲဝေပြီးတော့နေကြရတယ်ဆင်းရဲဒုက္ခကလည်းမသိဘူးအဲတောကကြောက်เสียမကောင်းဘူးလားအမှန်တန်ကြောက်เสียကောင်းတာပဲဟို အနောက်တိုင်းတို့အခုမြန်မာပြည်လည်းရှိပါလေဗျတကယ်ကြီးကြီးမားမားခန့်ခန့်ထဲထဲကောင်းကောင်းမောမောတက်ကြည်တာကြီးတွေစအဲတာဒနာနာပြင်ဆင်ထားတဲ့လေအေးစက်တွေပါတွေဆင်ထားတဲ့အေးကံလို့ခေါ်တာပေါ့ဗျာအဲလေအေးစက်တွေပါတွေဆင်ထားတဲ့တာဒနာနာခန့်ခန့်နာနာအေးကံတွေမှာနှလုံးအပူမိနေတဲ့လူတွေဗာမိနေပါလေ တိုက်ကြီးကလည်းခန္ဓာပါပစ္စည်းဥစ္စာတွေလည်းပုံများပါနေရခရတဲ့အခန်းလေးကလည်းရုပ်အနေအားဖြင့်တော့အေးချမ်းပါစိတ်နှလုံးကတော့ဘူးနေတာပဲနော်အဲ့တော့နှလုံးအပူမိတော့နှလုံးအေးတဲ့နီးလေးများဘယ်မှာရှိလဲဆိုမြန်မာပြည်မှာရှိတယ်ဆိုနိုင်ငံခြားလူတွေနဲ့မြန်မာပြည်လာပြီးတရားအားထုတ်ကြတာမှန်ရလားမြန်မာပြည်လူတွေအပူထဲမှာအပူမိတယ်ဆိုရင်လည်းဘယ်လာတာချင်းချင်းချမ်းချမ်းဖြစ်ခြင်း တရားအထုတ်ရတာပဲမှန်ရလားအေးဒါကြောင့်မို့လို့တောကဆိုတဲ့ပူပန်မှုလည်းပဲဒုက္ခမျက်ရည်တွေဆိုငိုညည်းပြီးတော့နေရတာလည်းပါပါလေဒုက္ခသိဆင်းရတာပဲတောကရင်တောင်မှမမျိုးသိနိုင်လို့ဗဇက်ကအာဇံဖက်ပြီးမျက်ရည်တောက်တောက်ကြအောင်ငိုရတယ်ဆိုရင်ဆင်းရတာပေါ့တဏှာပြတဲ့အခါကျတော့ကိုဆင်းရဲ့ ယောဂဖြစ်လို့ဆင်းရဲတာလှုပ်ရှားရတာများလို့မောပန်လို့ဆင်းရဲတာအဲအဲ့လိုဆင်းရဲတာတွေကမရှိဘူးလားရှိတယ်စိတ်ဆင်းရဲမကျေနပ်တာတွေအာမရတာတွေနော်ဒီအာငယ်တာတွေဒီလိုအရေဒါတွေပါလေစိတ်ဆင်းရဲအဲ့လိုစိတ်ဆင်းရဲတွေကလည်းဒုက္ခပါပဲပြင်းစွာပင်ပန်းတယ် သစ္စာပင်မနဲ့ဆိုတာဥပါယာသဒီတောကကြည်လွန်အားကြည့်ပြီးတော့အပြင်မဲ့အတန်မထွက်အောင်ပါဇက်ပိတ်ပြီးတော့မျိုးသိပ်ထားရင်အဲမူးမေ့ပြီးတော့ရဲသွားလောက်အောင်လူလွန့်သွားလောက်အောင်ပင်ပန်းသွားတာပါတဲ့ဥပါယကတချို့ဗျာဒနာတရားပျက်စီးခြင်းတရားနဲ့တွေ့ကြုံရလို့အဲ့ဒီဥပါယကနိနှိမ့်ဆက်တာနဲ့တလောင်းအပြင်နှလောင်းချက်ချင်းပေါ်သွားတာနော်ပြန်ပြီးလဲမလာတော့ဘဲနဲ့ဟိုအတုပ နေမကြသေးဘူးဒီမှာတယောက်ထပ်သေးတာမျိုးတွေလည်းရှိတယ်နော်ဥပါယကမိဆိုတဲ့ဆင်းရဲကလည်းကြောက်စရာမကောင်းဘူးလားအမတန်ကြောက်စရာကောင်းပါတယ်ဇလန်းကြီးပြောနေရမယ်ဆိုရင်တော့နဲ့တာမဟုတ်ပါဘူးမုန်းတာတွေနဲ့အတူတွဲပြီးတော့နေရတာလည်းပဲဆင်းရဲပဲကိုမချစ်တဲ့ပုဂ္ဂိုလ်ကိုမုန်းတဲ့ပုဂ္ဂိုလ်ကိုမတွဲချင်တဲ့ပုဂ္ဂိုလ်တွေနဲ့တွဲနေရတာကိုမမြင်ချင်တာကိုမကြားချင်တာတွေနဲ့မြင်ကြားနေရတာဒါလည်းပါပါလေဆင်းရဲပဲ ချစ်ခင်နှစ်သက်စုံမတဲ့ပုဂ္ဂိုလ်အာယုံတွေနဲ့ကိုယ်ကွင်းကွယ်ခွာရတာဒါပါလေဆင်းရဲပဲဒီဆင်းရဲရတယ်ဘုန်းကြီးတောင်သူပြောပြကြမလို့ပါဘူးလူတွေကိုတွေးတွေလည်းသိနေကြမှာပါပဲစက်တွေဘာတွေပြောတယ်ရောကိန်းဒီကိန်းနေရာတို့ဘာတို့ပေါ့ဗျာအဲတညတာဝေးတာနေနှစ်ပေါင်း900အဲ့ဒါကွဲကွာသွားရတယ်လို့တောင်မှထင်မှတ်လောက်အောင်ပင်ပန်းဆင်းရဲတဲ့ချစ်သူနဲ့ကိုယ်ကွင်းရတဲ့ဆင်းရဲ ဒီဆင်းရဲလည်းပဲကြီးမားပါတယ်နော်အဲ့ဒီဆင်းရဲတွေအများကြီးပါပဲမရတာကိုမှ လိုချင်တယ်မရတာကိုမှလိုချင်နေတာလည်းပါပါလေလိုချင်နေတာလေးကိုမှ မရဘူးဆိုတော့လေဆင်းရဲတာပါပဲဟိုဘက်ဒီဘက်ကြောင်းပြန်လှည့်လိုက်ပါနော်လိုချင်တာကိုမရတာလည်းဆင်းရဲမရနိုင်တာကိုမှလိုချင်နေတာကလည်းဆင်းရဲသူမပြောတော့ပါဘူးနော်သူမပြောတော့ပါဘူးဒါလို့ဆိုရင်သဘောပေါက်တော့ပါပြီ အဲ့ဒါဆင်းရဲတွေပဲလို့အဲ့ဒီခုပြောခဲ့တဲ့ဆင်းရဲအလုံးကိုအတူချုပ်လိုက်မယ်ဆိုရင်တန်ခိတ်ဒေနပင်စုပါရနဲ့ခန္ဓာဒုက္ခအချင်းချုပ်အားဖြင့်ဥပါဒံရဲ့အာယုံဖြစ်တဲ့ခန္ဓာ၅ပါးတို့သည်ဆင်းရဲဒုက္ခသစ္စာလို့ဘုရားဟောသလားမဟောဘူးလားဟောတယ်ပဋိသန္ဓေဒီနေ့မွေးဖွားရတာဆင်းရဲဒုက္ခ အဲ့ဒုက္ခလေးအစပြောထားတယ်နော်အဲ့တော့ပဋိသန္ဓေဒီနေ့မွေးဖွားရတာဆင်းရဲဒုက္ခဆိုတော့လည်းပဲအခုအသက်ကြီးလာတဲ့ပုဂ္ဂိုလ်တွေလူမှန်းသိလာတဲ့အခါကျတော့အမိဝမ်းနဲ့နေခဲ့ရတဲ့ဆင်းရဲအမိဝမ်းနဲ့မှမွေးဖွားလာခဲ့ရတဲ့ဆင်းရဲခံစားချက်တွေကိုတက်ကလေးကြီးလာတော့မှတ်မိရလားမမှတ်မိတော့ဘူးနော်မမှတ်မိတော့ဘူးအဲ့ဒီတော့ဆင်းရဲတယ်မမှတ်မိတော့ဘူးအဲဘဝအဝိဇ္ဇာဖုံးလွှမ်းသွားပြီတဲ့ မမှတ်မိတော့လည်းပဲချမ်းမွေးဖွာလာတာတွေအဲညာနဲ့သုံးတတ်ကြည့်မယ်ဆိုရင်ဟုတ်လားအစာအောင်အစာသစ်တည်းရဲ့ကြားထဲမှာပေါ့ဗျာအဲတင့်ကုတ်တုံအဲတစ်ခေါင်းထဲမှာမြောက်ကိုကုတ်တလို့အဲ့ဒါကုလလောက်ရှစ်လလောက်ခုနှစ်လလောက်နေရတယ်ဆိုတော့ဆင်းရဲတယ်အများကြီးပေါ့အမိဝမ်းထဲမှာမွေးဖွာလာတော့လည်းပဲအဲတော်တော်လေးစပ်ပူစပ်လောင်မို့ဆင်းရဲတွေဒုက္ခတွေရောက်ပါတယ် အဲ့ဒါအပြင်အခုအိုရတာဟုတ်လားသေရတာစိုးရင်ရတာငိုကြည်ရတာကိုပင်မန်းကိုဆင်းရဲစိတ်ဆင်းရတာပြင်းစွာပင်မန်းတာချစ်ထာနဲ့ကြွဲရတာမုန်းတာနဲ့တွဲရတာမရတာကမှလိုချင်တယ်ဆိုတော့ဆင်းရဲတွေအားလုံးသည်ဘယ်ကလာတာလဲဘယ်ကလာတာလဲမွေးဖွားခြင်းဇာတိရလာတာဘယ်ကလာတာလို့မွေးဖွားလာမိလို့ လူဘဝရမိလို့ယူမိလို့အိုရတာဘဝမွေးဖွားလာတာမရှိရင်အိုပါမလားမွေးလို့တာမလာခဲ့ဘူးဆိုရင်သေပါမလားမွေးပြီးတော့မလာခဲ့ဘူးဆိုလို့ရှိရင်ခုနကဆိုရင်တော့ကားတို့ဘာတို့ကဖြစ်ပါမလားစစ်တာနဲ့ကွဲမုန်းတာနဲ့တွဲတာတွေကဖြစ်ပါမလားဒါကြောင့်မွေးဖွားခြင်းဇာတိကိုဘာခေါ်ရလဲဒုက္ခဥမလေးဟဲ့တို့ယောဂီတွေတော်တော်အဲညံထက်ပါလားကဲဆိုဘဝတိုင်းဘဝ ကြုံတွေ့ရဒုက္ခဆင်းရဲတာဘဝတိုင်းဘဝကြုံတွေ့ရဒုက္ခဆင်းရဲတာဘဝတိုင်းဘဝကြုံတွေ့ရဒုက္ခဆင်းရဲတာသာတိကင်းကရင်ဒုက္ခလုံးဝမရှိရ ဇာတိကင်းကရင်းဒုက္ခလုံးဝမရှိရာဇာတိကင်းကရင်းဒုက္ခလုံးဝမရှိရာထို့ကြောင့်အစာဖြစ်ခြင်းမြဒုက္ခဟောမိန်ပါထို့ကြောင့်အစာဖြစ်ခြင်းမြ ဒုက္ခဟောမိန်ပါထို့ကြောင့်အစဖြစ်ခြင်းမြဒုက္ခဟောမိန်ပါဘဝတိုင်းဘဝတိုင်းမှာကြုံတွေ့ရတဲ့ဆင်းရဲအလုံးတွေဟာတဲ့အဲ့ဒါမွေးဖွားခြင်းဆိုတဲ့ဇာတိကြောင့်တွေ့ရတာတဲ့ မွေးဖွားခြင်းဆိုတဲ့ဇာတိတာကင်းသွားမယ်မဖြစ်ပေါ်ဘူးဆိုရင်အဲ့ဒီဒုက္ခတွေတွေ့ရပါမလားဒါကြောင့်မွေးဖွားလာခြင်းကိုဘာခေါ်တယ်ဒုက္ခအဲ့လိုဖရာဟောထားပါတယ်လို့မဟာစီဆရာတော်ဖရာကြီးကဆောင်ပုတ်စီပြီးတော့ပေးထားပါတယ်အဲ့တော့ဒုက္ခသစ္စာအခုပြောရတာတွေဒုက္ခသစ္စာအဲ့ဒီသစ္စာဒုက္ခသစ္စာအလုံးကိုအချင်းချုပ်ပြောမယ်ဆိုရင်ဥပါဒณะခန္ဓာ တရား၅ပါးဒီပါလေဒုက္ခသစ္စာအဲ့ဒါသိဖို့အရေးကြီးတယ်နော်အဲ့ဒါသိဖို့အရေးကြီးသလားမကြည့်ဘူးလားအရေးကြီးတယ်နောက်ပြီးတော့ဥပအဲ့ဒီသမှုတရားနဲ့ဒုက္ခတွဲပြီးတော့သိလာဖို့လည်းပဲဘုန်းကြီးဟောပေးမလို့သစ္စာက၄ပါးအဲ့သစ္စာ၄ပါးမှာ ဒုက္ခသစ္စာနဲ့သမုဒယသစ္စာသည်လောကီသစ္စာတရားဘာတရားလဲဆင်းရဲတာလဲလောကီဆင်းရဲလိုချင်တာလဲလောကီနိရောဓနဲ့မဂ္ဂသစ္စာသည်လောကုတ္တရာသစ္စာတရားဘာတရားလဲလောကုတ္တရာသစ္စာတရားလောကုတ္တရာသစ္စာတရားဆိုတာကတော့ဖြင့် မုဒုဇဉ်ဘဝနဲ့ဒုက္ခကိုပိုင်းခြားသိပြီးသမုဒိယသစ္စာပယ်နိုင်အောင် ကြိုးစားအားထုတ်လို့ရှိရင်နိရောဓဆိုင်နိရောဓဆိုင်လို့ရှိရင်မက်ကဘွားပြီးသားဖြစ်တာပဲမှန်လားအရိယာမဲ့အရိယာမဲ့ဆိုတာနော်ဘွားဘွားပြီးသားဖြစ်သွားတော့တာပဲအဲ့တော့တရားအားထုတ်တဲ့ယောဂီတွေဘယ်သစ္စာကို များများကြီးဓမ္မမဟုတ်တိုက်ရိုက်အဲခုချက်ချင်းအရေးတကြီးတိဖို့အရေးကြီးတယ်လဲဆိုရင် ဒုက္ခသစ္စာဘာသစ္စာဒုက္ခသစ္စာကဘာကိစ္စတဲ့တုံးပရိညေယကိစ္စပိုင်းခြားတရားမှာပါလေဒုက္ခသစ္စာဒုက္ခမြင်တာကျွင်းသစ္စာမှန်စွာသိမှုပြီဒုက္ခကိုမြင်လိုက်တယ်ဆိုလို့ရှိရင်ကျွင်းနဲ့និရောဓဆိုင်ခြင်းအဲသမုဒိယပယ်ခြင်းនិရောဓဆိုင်ခြင်းမက်ကပွားခြင်းတွေလည်းပြီးသွားပါလေတဲ့လောကီနဲ့မှာနော် ယောဂီတွေဒုက္ခသစ္စာပိုင်းခြားသိတဲ့အခိုက်မှာသမုဒိယပယ်ခြင်းនិရောဓဆိုင်ခြင်းမက်ကပွားခြင်းတွေလည်းပါဝင်သွားပါတယ်စတုသစ္စာကမ္မထာဆိုတာပြီးခဲ့တဲ့မက်ကသစ္စာဟောတော့ကပေါ့နော်မက်က7ပါးဟောတော့ကအနည်းငယ်တော့ပြောခဲ့ပါပြီဒါဖြင့်အခုအရေးကြီးနေတာဘာသိဖို့လဲ ရှားတယ်နှာခေါင်းနဲ့အနံ့ဆိုရင်နာနဲ့ရှားနဲ့တွေ့တိတရားဆိုရှားနဲ့ရတာဆိုရင်စားသိတယ်ကိုယ်နဲ့တွေ့တိတရားဆိုရင်ထိသိတယ်စိတ်နဲ့တွေ့တရားဆိုရင်ကြံသိတယ်အဲ့ဓာတွေကိုမသိရဘူးလားသိရပါတယ်တဲ့အဲ့ဓာတွေသိဖို့ကအရေးမကြီးဘူးလားအင်မတန်အရေးကြီးတယ်အဲ့ဓာတွေရှုမှတ်တဲ့အခါဘာတွေကိုတွေ့မှလဲဆိုရင် ခန္ဓာ၅ပါးဥပါဒာနဲ့ခန္ဓာ၅ပါးဒုက္ခသစ္စာတွေကိုတွေ့မှာဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မှတ်နေရင်မြင်တာပေါ်ရင်မြင်တယ်မြင်တာလေးပြီးသွားရင်ပျောက်သွားရင်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ကြားတာပေါ်ရင်ကြားတယ်ကြားတယ်ပျောက်သွားပြီဆိုတော့ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်စသည်ဖြင့်ပေါ်တိုင်းပေါ်တိုင်းရှုမှတ်ရတယ်မို့လားအဲ့လိုရှုမှတ်တဲ့အခါ ဘာတွေကိုသိမှာတဲ့လို့ဥပါဒာနဲ့ခန္ဓာ၅ပါးဒုက္ခသစ္စာတွေကိုသိမယ်တိပုံတိနီလေးဆိုကြအောင်မြင်စေခဏ၌မြင်စေခဏ၌မျက်စိနဲ့အဆင်းကရုပ်ဥပါဒာနဲ့ခန္ဓာမြင်စေခဏ၌မျက်စိနဲ့အဆင်းက ရုပ်ဥပါဒာနဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာကဝေဒဝေဒနာဥပါဒာနဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာကဝေဒနာဥပါဒာနဲ့ခန္ဓာမြင်ရတာကိုမှတ်သားတာက ပညာဥပါဒာနဲ့ခန္ဓာမြင်ရတာကိုမှတ်သားတာကပညာဥပါဒာနဲ့ခန္ဓာမြင်ရတာကိုမှတ်သားတာကပညာဥပါဒာနဲ့ခန္ဓာမြင်အောင်ကြောင့်ရဆိုင်တာမြင်အောင်ကြောင့်ရဆိုင်တာနှလုံးသွင်းတာက နှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာသင်္ခါရဥပါဒာနဲ့ခန္ဓာမြင်အောင်ကြောင်းကြဆိုင်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာမြင်ယုံမြသဘောကမြင်ယုံမြသဘောက ဝိညာဉ်ဥပါဒာနဲ့ခန္ဓာဝိညာဉ်ဥပါဒာနဲ့ခန္ဓာမြင်ုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာအဲ့ဒီမြင်ရမှာခန္ဓာ၅ပါးဖြစ်ပုံလေးကိုကွက်ကွက်ပြားပြားမှတ်သားသိပြီဆိုရင်ကြံတဲ့ခန္ဓာတွေကြံတဲ့ द्वार ကဖြစ်ပုံတွေကနိမိပြီးသွားလို့လွယ်သွားပြီ မျက်စိနဲ့အစင်းနဲ့ဆုံးတော့မြင်တယ်မြင်တာကိုဘယ်လိုမှတ်တယ်မြင်တယ်မြင်တယ်လို့မှတ်တဲ့အခါမြင်မှုရတရားမျက်စိအကြည့်နဲ့မျက်စိအကြည့်ကိုလာတိုက်တဲ့ရုပ်အစင်းမှန်သမျှဒီဘာခန္ဓာလဲရုပ်ဥပါဒณะခန္ဓာအဲ့မြင်ရတာကိုကောင်းတယ်မကောင်းဘူးလို့ခံစားတာကဝေနဲ့ခန္ဓာမြင်ရတာကိုဖြူနေကြောင်ကြအတူရှည်စသည်ဖြင့်မှတ်သားမိလိုက်တာကတင်ရဲ့ခန္တင်ညာဥပါဒณะခန္ဓာ မြင်အောင်ကြောင်းကြဆိုင်ကြည့်တာနှလုံးသွင်းလိုက်တာလေးကသင်္ခါရဥပါဒณะခန္ဓာမြင်ုံမြသဘောကဝိညာဉ်ဥပါဒณะခန္ဓာဒါဖြင့်မြင်ရမှာခန္ဓာဘယ်နှပါးဖြစ်လဲငါးပါးဖြစ်တယ်ဒါတော့နိမိတ်ဘောဆိုရအောင်ကြားစေခဏ၌နာနဲ့အတန်ကရုပ်ဥပါဒณะခန္ဓာ ကြားလို့ကောင်းတာမကောင်းတာကဝေဒနာဥပါဒာနဲ့ခန္ဓာကြားရတာကိုမှတ်သားတာကပညာဥပါဒာနဲ့ခန္ဓာကြားအောင်ကြောင်းကြစိုက်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာကြားယုံညသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာ နံစေခဏ၌နှကောင်းနဲ့အနံကယုတ်အဲနှကောင်းနဲ့အနံကယုတ်ဥပါဒာနဲ့ခန္ဓာနံလိုကောင်းတာမကောင်းတာကဝေဒနာဥပါဒာနဲ့ခန္ဓာနာရတာကိုမှတ်သားတာကပညာဥပါဒာနဲ့ခန္ဓာနံတိအောင်ကြောင်းကြဆိုင်တာ နှလုံးသွင်းတာကဝိညာဉ်ဥပါဒာနဲ့ခန္ဓာအဲနှလုံးသွင်းတာကအဲသင်္ခါရဥပါဒာနဲ့ခန္ဓာနန္တိယုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာသတိစေခဏ၌ရှာနဲ့အရာသာကရုပ်ဥပါဒာနဲ့ခန္ဓာ စားလို့ကောင်းတာမကောင်းတာကဝေဒနာဥပါဒနဲ့ခန္ဓာသာတိရတာကိုမှတ်သားတာကပညာဥပါဒနဲ့ခန္ဓာသာတိရတာကိုသိအောင်ကြောင်းကြဆိုင်တာကနှလုံးသွင်းတာကသင်္ခါရဥပါဒနဲ့ခန္ဓာသာတိရတာကို တိယုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာအေးသာတိအရသာကိုမသာရသင်္ညာဥပါဒာနဲ့ခန္ဓာသာတိရတာကိုသိအောင်ကြောင်းကြဆိုင်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာသာတိသာတိရတာကိုသိယုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာဆိုပါဦးထိစေခဏ၌ကိုအကြည်နဲ့ကိုအကြည်ရုပ်နဲ့ထိတည်တဲ့အတွေ့က ရုပ်ဥပါဒာနဲ့ခန္ဓာတွေ့ထီလို့ကောင်းတာမကောင်းတာကဝေဒနာဥပါဒာနဲ့ခန္ဓာတွေ့ထီရတာကိုမှတ်သားတာကပညာဥပါဒာနဲ့ခန္ဓာထိတိမှုဖြစ်အောင်ကြောင်းညာစိုက်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာ ထိတိယုံမြသဘောကဝိညာဉ်ဥပါဒနဲ့ခန္ဓာကြံသိစေခဏ၌ကြံသိမှုဤတရားယုတ်ကယုတ်ဥပါဒနဲ့ခန္ဓာကြံသိစေခဏ၌ကြံသိမှုဤတရားယုတ်ကယုတ်ဥပါဒနဲ့ခန္ဓာ အေးကြံသိမှုရဲ့တရားဆိုဟရိယဝတ္ထုနဲ့တကူလုံးကိုဒါရုပ်လို့ခေါ်တယ်တွေးတရားအာယုန်ထဲမှာတော့ရုပ်တေရောနံတေရောပညာတေရောသူကတော့ဟိုတင်းညိုပြီးဓမ္မသဘောနဲ့တရုတ်ခွဲပြီးဟောတဲ့သဘောတင်ညာသေးတော့သိမှာမို့အဲ့ဒါတွေလျှောက်ပြောရင်တရားမှတ်တဲ့ယောဂီအတွက်တော့ယုံ nant ကောယုံလောက်ပြောရမယ်ဆိုရင်အဲ့ဒါကြံသိမှုရဲ့တရားဟာတရားဝတ္ထုနဲ့တကူလုံးကြီးကိုဘာခေါ်လဲယုတ် ဥပါဒနဲ့ခန္ဓာဒီလောက်ကလေးမှတော့ကြာရှုပ်ကုန်နေမယ်နော်ကြံလို့ကောင်းတာမကောင်းတာကဝေဒနာဥပါဒနဲ့ခန္ဓာကြံသိမိတဲ့အာယုံကိုမှတ်သားတာကပညာဥပါဒနဲ့ခန္ဓာကြံသိမှုပြောမှုပြုမှုပြီးအောင် ဤစီအောင်ကြောင်းကြဆိုင်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာကြံသိမှုပြောမှုပြုမှုပြည့်စည်အောင်ကြောင်းကြဆိုင်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာကြံသိယုံမြသဘောက ဝိညာဉ်ဥပါဒာနဲ့ခန္ဓာကြံသိယုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာအဲဓာရ6ပါးမှာအာယုံ6ပါးနဲ့တွဲဆုံတဲ့အခါဖြစ်ပေါ်ပြောက်ပြက်နေတဲ့ခန္ဓာ၅ပါးဆိုတာအခုယောဂီတို့နောက်ကလိုက်ဆိုတဲ့သဘောတွေပဲနော်တရားရှိမှတ်တဲ့ယောဂီကတော့ဒီဆိုရိုးတွေကိုအရအောင်ချက်ပြီးတမျိုးချင်းရွတ်ဆိုနေရမှာမဟုတ်ပါဘူးမြင်တဲ့သဘောတွေ့ရင်ဘယ်လိုမှတ်မလဲ မြင်တယ်မြင်တယ်မှရင်မြင်မှုရတရားစက္ခုပတာရရုပ်အခြေကိုရင်လည်းသိမယ်မြင်မျက်စိကိုလာတိုက်တဲ့အဆင်းရုပ်ကိုရင်လည်းသိမယ်မျက်စိနဲ့အဆင်းနှစ်ခု ဆုံသွားလို့မြင်သိမှုပေါ်တာလေးရင်လည်းသိမယ်မြင်ရတာလေးကောင်းတယ်မကောင်းဘူးဆိုတဲ့ဝေဒနာကိုရင်လည်းသိမယ်ဥတည်ပြီးတော့ပြတ်ထန်းပြီးတော့တမျိုးမျိုးကို သိပါမယ်နော်မြင်ရတာဖြစ်နေကြောင်ကြားသားကြီးမှတ်သားတာလည်းသိကြင်သိမယ် မြင်အောင်ကြောင်းကြဆိုင်ကြည့်တဲ့သဘောကြည့်လိုက်ကြည့်လိုက်လို့တိုက်တွန်းနေတဲ့သဘောလေးကိုလည်းသိချင်သိသွားမယ်သင်္ခါရမြင်တယ်လို့သိတယ်ဆိုတာသို့တော်ပြောတဲ့ဝိညာဉ်ဒီငါမျိုးတွေကတမျိုးမျိုးကိုသူကပိုင်းခြားပြီးသိသွားမယ်အကုန်လုံးငါမျိုးလုံးသိသွားမှာမဟုတ်ဘူးတမျိုးလောက်ကိုသာပိုင်းခြားပြီးသိသွားမှာတမျိုးလောက်သိတော့လည်းပဲကျန်တာတွေကပါဝင်သွားတာပဲမှန်လား အဲ့လိုသိသွားလိမ့်မယ်အဲ့လိုသိအောင်မြင်ရင်ဘယ်လိုမှတ်တယ်မြင်တယ်ကြားရင်ကြားတယ်နားရင်နားတယ်စားရင်စားတယ်တွေ့ထိရင်တွေ့ထိတယ်စိတ်ကူးရင်စိတ်ကူးတယ်လို့မှာမှန်လားအဲ့လိုမှတ်လို့တွေ့တိရတဲ့အခုသဘောတွေကဥပါဒာနဲ့ခန္ဓာ၅ပါးတဲ့ဘာတဲ့လဲအခုနေတိုင်းရွတ်ဆိုနေတဲ့ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရဘယ်ဟာရှုရဖြစ်တယ်နည်း ဆွဲလန်းနိုင်ရာငါခန္ဓာမှန်စွာရှု၍ဖြစ်သည်ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုဝိပဿနာရှုရမယ်မှန်လားဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးဆိုတာပင်စုပါရနဲ့ခန္ဓာဆိုတဲ့ပါဠိကိုဘာလာပြန်ထားတာဆွဲလန်းနိုင်တယ်ဆွဲလန်းတတ်တယ်ဆိုတာကဥပါဒံခန္ဓာဆိုတာကတော့ခန္ဓာပင်စဆိုတာကတော့၅မျိုးဟုတ်လားအဲဆွဲလန်းနိုင်တဲ့ ခန္ဓာ၅ပါးကိုဝိပဿနာရှုတယ်။ဒါပေမဲ့ဆွဲလန်းတတ်တဲ့တရားဆွဲလန်းခံရတဲ့တရားလို့နှစ်မျိုးရှိတယ်။ဘယ်နှမျိုးရှိလဲ။ဘာနဲ့ပါလဲလို့ဆွဲလန်းတတ်တာနဲ့ဆွဲလန်းခံရဆွဲလန်းတတ်တဲ့တရားကိုဘာခေါ်မလဲဥပါဒံပါတယ်လေဥပါဒံကကာမဂုဏ်အာယုန်တွေကိုလိုလားပြီးတော့ဆွဲလန်းဆုပ်ကိုင်တဲ့သဘောကာမှုပါဒံ ဂောတိလခောဝတ္တစတဲ့နွားချင်းခွေးချင်းအဲအတ္တကလမတာနယောဂအချက်မျိုးတွေကိုကောင်းစားချမ်းသာမယ်တဏှာကင်းမယ်ဒုက္ခငြိမ်းမယ်လို့ယူဆပြီးအဲ့ဒါတွေကိုသဘောကျပြီးဆွဲလန်းဆုပ်ယူထားတဲ့သဘောကသီလပတုပါဒံငါတော်အတ္တကောင်မရှိပဲငါတော်အတ္တကောင်ရှိတယ်လို့ဆွဲလန်းဆုပ်ယူထားတဲ့သဘောကအတ္တဝါဒုပါဒံကုသိုလ်မရှိ အကုသိုလ်မရှိ ကုသိုလ်လုံးလုံးလဲကောင်းကျိုးမရအကုသိုလ်လုံးလုံးလဲဆိုးပြခံရတာမဟုတ်ပါဘူးဒီအဲတခါတည်း ပျော်ပျော်နေသေးခဲ့ဒီဘဝကောင်းစားချမ်းသာအောင်ကိုချမ်းသာအောင်နေဖို့အရေးကြီးတာပဲလို့ဆိုတော့အယူဆတွေကိုအဟုတ်မှတ်ပြီးဆွဲလန်းဆုပ်ကင်ထားတဲ့သဘောကိုဒိဋ္ဌုပါဒံမှန်လားဥပါဒံဘယ်နှမျိုးတော့၄မျိုး၄မျိုးပင်ရှိတော့လည်းပဲတရေကိုတဲ့သဘောသဘာဝကောက်ယူလိုက်ရင်လောဘနဲ့ဒိဋ္ဌိနှမျိုးပဲကြံတယ်ဥပါဒံအာယုံအားဖြင့်၄ပါးပြားတော့လည်းပဲတရေကို ကောက်လိုက်ရင်ဘာနဲ့ပါတယ်တော့လောဘနဲ့ဒိဋ္ဌိ အဲလောဘနဲ့ဒိဋ္ဌိကိုမဟာစီဆရာတော်ဘုရားရဲ့ဒိဋ္ဌိကိုဘာသာပြန်တာတာထင်လွဲပြီးဆွဲလန်းတာပါတယ်တော့အဲလောဘကိုတာယာပြီးဆွဲလန်းတာတဲ့လောဘကိုပါတယ်ထင်လွဲပြီးဆွဲလန်းတာတာယာပြီးဆွဲလန်းတာနှမျိုးကိုဘာခေါ်တယ်ဥပါဒံဥပါဒံဥပါဒံပါတယ်တော့အေဥပါဒံထင်လွဲပြီးဒိဋ္ဌိနဲ့ဆွဲလန်းတာတာယာပြီးလောဘနဲ့ဆွဲလန်းတာနှမျိုးလုံးကို ဥပါဒံကဲဆိုတင်လွဲသားယာဆွလန်းသာနှစ်ဖြာဥပါဒံတင်လွဲသားယာဆွလန်းသာနှစ်ဖြာဥပါဒံငါငါဥစ္စာဆွဲနိုင်တာဥပါဒနဲ့ခံငါငါဥစ္စာဆွဲနိုင်တာဥပါဒနဲ့ခံ ရုပ်ဝေသင်ညာသင်္ခါရဝိညာဤငါရံရုပ်ဝေသင်ညာသင်္ခါရဝိညာဤငါရံဤထင်လွဲပြီးตายာပြီးဆွဲလန်းတာကိုဥပါဒံလို့ခေါ်တယ်ဒုတိယထင်လွဲပြီးဆွဲလန်းပြီဆိုရင်ဘယ်လိုထင်လွဲမလဲဆိုငါငါလို့ထင်လွဲပြီးဆွဲလန်းတယ် လောဘကဘယ်လိုตายရပြီးဆွဲလိုက်မလဲငါဥစ္စာငါဥစ္စာလို့ဆိုပြီးတော့ဆွဲလိုက်တယ်အဲ့ဒီငါပဲငါဥစ္စာပဲလို့တင်လွဲตายရပြီးအဆွဲလန်းခံရတဲ့တရားကလည်းဆိုရင် ရုပ်ဝေတင်ညာသင်္ခါရဝိညာအင်္ဂါဒံရုပ်ဝေနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးအဲ့ခန္ဓာ၅ပါးတွေကဘယ်မှာဖြစ်လဲဒွါရနဲ့အာယုံဆုံးတဲ့အခါမြင်တဲ့ခိုက်ကြားတဲ့အခိုက်စတွေမှာဖြစ်တယ်မြင်နေစသည်ရှိရင်အဲ့ဒီခန္ဓာ၅ပါးတွေကိုယောဂီတွေ သိတယ်မှန်လားအဲ့လိုခန္ဓာ၅ပါးတွေကိုတမျိုးမျိုးပိုင်းခြားပိုင်းခြားပြီးတိတိတိတိသွားတာဒုက္ခသစ္စာကိုပိုင်းခြားသိတာဘာကိုသိတာတော့ဒုက္ခသစ္စာကိုပိုင်းခြားသိတာပဲမှန်လားအဲ့တော့ဝိပဿနာမရှိလို့မြင်မြင်နဲ့ကြားရင်ကြားတယ်စသည်မရှိလို့ရှိရင်ဘယ်သူကဝင်လာတာတော့ဥပါဒံကဝင်လာပြီဘယ်သူဝင်လာလဲငါမြင်ရတာอืมအဲ့မြင်ရတာလေငါဥစ္စာဖြစ်ရင်သိကောင်းပါပဲ ငါမြင်ရတာဆိုတာကဒိဋ္ဌိငါဥစ္စာလေးဖြစ်ရင်သိကောင်းပါပဲဆိုတာကလောဘဟုတ်လားငါသိကောင်းစားကျင်တာပဲဆိုတာဒိဋ္ဌိနဲ့လောဘအစာတသကငါတယောက်တည်းဟောငါအသက်တိုင်းနေလို့အသက်ကြီးလာလို့အဖေကံကုန်တော့ရှင်မရင်ဖြစ်ရင်ငါဌိနာစီရင်ရရင်သိချမ်းသာမယ် ဒါပေမဲ့အဖေသေးအောင်စောင့်နေလို့ရှိရင်တော့စောစောစီးငါချမ်းသာမှာမဟုတ်ဘူးရှင်တေဝတပြောတဲ့အတိုင်းအဖေကိုသေးအောင်တတ်မှငါထိနာစီစဉ်ရရင်ငါသိချမ်းသာမှာပဲထိနာစီစဉ်ရရင်ငါသိချမ်းသာမှာပဲတဲ့ဘယ်လိုလဲငါသိချမ်းသာမှာပဲလို့ဆွဲကြလားမဆွဲဘူးလားငါဆိုတာဒိဋ္ဌိသိချမ်းသာမှာကဩဒါနဲ့အဖေကိုဘာလုပ်ပြန်ဘသူကခိုင်း လောဘနဲ့ဒိဋ္ဌိနော်ရှင်တိဝတ္တကတော့တုတ်တန်ကြောင်းနော်အတွင်းထဲကအတင်းအသက်ခိုင်းနေတာကလောဘနဲ့ဒိဋ္ဌိအသက်ခိုင်းနေတာအဖေတောင်တတ်တယ်ဗျလောဘဒိဋ္ဌိဆိုရင်အဖေတောင်တတ်တယ်ကြံလာတော့ပြောမနေနဲ့တော့ဟုတ်လားအဲ့တော့လောဘနဲ့ဒိဋ္ဌိကြောက်စရာကောင်းမလားမကောင်းဘူးလားကောင်းတယ်ဟုတ်လားအဲ့ဒီအဝတ်စုံလေးတစ်စုံကိုသုံးနှစ်ကျွန်ခံရရမယ်လို့ တတိယသွားတာကို3မိနစ်လောက်ထင်ပြီးတော့ဟုတ်လားအဲကျွန်ခံလိုက်ရတာဟာဒုက္ခကြောင့်ဘာဖြစ်တယ်သမှုရိယကြောင့်ဒုက္ခဖြစ်တယ်သမှုရိယကြောင့်ဒုက္ခဖြစ်တယ်ဒိဋ္ဌိနဲ့လောဘကြောင့်ဒုက္ခဖြစ်တယ်မှန်လားဟိုး3နှစ်လောက်ပြောရမှာဟုတ်လား3နှစ်လောက်သင်္ဘောသားသွားလုပ်လိုက်ရင်အဲကားတစ်စီးတော့ဝင်နိုင်တယ်ဆိုတာဟုတ်လားကားစီးနဲ့နေနိုင်တယ် ငါသိချမ်းသာမှာပဲဆိုတာပါပါလေဒိဋ္ဌိနဲ့လောဘဟုတ်လားအဲ့ဒါပဲဗျာနော်အဲတချို့ပြောတယ်အဲဖေဖေကြီးနဲ့မေမေကြီးတို့ရဲ့အဲ့ဒါအိမ်တောင်သက်25နှစ်ငွေတုဘွဲကိုတာတာနဲ့မိမိတို့ကကြိုးဆိုပါတယ်ဝမ်းသာပါတယ်တင်းစားတယ်ထည့်ကလားမထည့်ဘူးလားအင်းလူကြီးတွေအရှက်မရှိလို့ကလေးနာမည်ခံခိုင်းတာဟုတ်လား ကလေးနာမည်ခံခိုင်းပြီးတော့ကျွတ်တို့ကျွန်ဖြစ်တာ20နဲ့9နဲ့ကြာပြီဟုတ်လားဒိဋ္ဌိနဲ့လောဘကြောင့်ကျွတ်တို့ဒုက္ခသစ္စာတွေဖြစ်ခဲ့တာဘယ်လောက်ကြာ25နဲ့ရွှေတုကိုလည်းပဲညှော်လင့်တော့မယ်တယ်ဟုတ်လားဟုတ်လားနော်အဲဒါကတော့ဒါကတော့အဲ့တော့တို့ဒီဥပါဒံတန်ချက်ဒီပြင်းသလားပြော့သလားအသာတတအဖေသတ်ပြီးတော့ဘယ်ရောက်သွားငရဲကြပါလေဟုတ်လားငရဲကြပါလေ ငရဲလောက်တော့ငရဲတရားရောက်ရင်ကြံတဲ့ပြိဿံပြိဋ္ဌာသူရကေကတော့အလွယ်လေးပဲနော်ဆင်းရဲကြမယ်တဲ့ဒိဋ္ဌိနဲ့လောဘကြောက်စရာမကောင်းဘူးလားအဲ့ဒီဒိဋ္ဌိနဲ့လောဘဝင်မလာအောင်မြင်တဲ့အခိုက်ပဲလို့မှတ်တယ်ကြားတဲ့အခိုက်နာတဲ့အခိုက်စားတဲ့အခိုက်အဲ့လိုမှတ်လို့ရှိရင်အဲမြင်ရတဲ့ရုပ်ချင်းကိုသိတော့ဘယ်ဖြစ်ဖြစ်မြင်မှုရဲ့တရားမျက်စိအကြည့်ကိုပဲဖြစ်ဖြစ် မြင်သိသဘောလေးကိုဖြစ်ဖြစ်မြင်ခံစားလေးမြင်မှတ်စားလေးမြင်ကြောင်းကြဆိုင်လေးကိုပဲဖြစ်ဖြစ်တမျိုးမျိုးသိသွားလိုက်တဲ့ယောဂီသည်မြင်လျင်မြင်ခြင်းလက်ငင်းပါလျင်မြင်ရုံတွင်ပဲရဆဲစိတ်ရှင်မြင်တဲ့နေရာလေးမှာပဲစိတ်ကရက်သွားတာနော်မြင်လျင်မြင်ခြင်းလက်ငင်းပါလျင်မြင်ရုံတွင်ပဲရဆဲစိတ်ရှင်မမြင်စင်ညာနဲ့ပေါ်လွင်အနတ္တတိယနိဗ္ဗာန်ဝယ်မှန်လား အေးမမြဲစင်ညာနဲ့ပေါ်လွင် အနတ္တတိယနိဗ္ဗာန်ဝင်ဆိုတဲ့အတိုင်းနိဗ္ဗာန်ဝင်သွားနိုင်တယ်ကြာအဲ့တော့ဒီတမြင်နဲ့ပတ်သက်ပြီးတော့အေးမရှိရင်ဖြစ်ပေါ်လာနိုင်တဲ့ရောဂါနဲ့ဒိဋ္ဌိဖြစ်ခွင့်မရပဲမြင်တာပဲလို့သိပြီးပြတ်သွားတဲ့အတွက်ငြိမ့်သွားတဲ့အတွက်မရှိရင်ဖြစ်လာနိုင်တဲ့လောဘနဲ့ဒိဋ္ဌိဖြစ်ခွင့်မရပဲငြိမ့်သွားတာကို အနုပါဒနိရောဓအဲ့ဒါတစ်ချက်မှတ်ရင်နိဗ္ဗာန်တရင်ကရောက်တယ် နော်និရောဓသစ္စာတစ်ခါအာယုံပြုမိတယ်လောကီနဲ့ကယောဂီတွေအာယုံပြုမိတဲ့និရောဓတကယ်အရိယသောတာပန်တဂရကအနာဂံယဟနာတွေသိတဲ့និရောဓတော့မဟုတ်သေးဘူးမှန်ရလားအဲ့လိုတစ်ချက်မှန်ရင်တစ်ခါသိတစ်ချက်မှန်ရင်တစ်ခါသိတစ်ချက်မှန်ရင်တစ်ခါသိသိသွားရင်မကောင်းဘူးလားအဲ့ချက်တွေများပြီးဂျားတွေကိုဟာသွားတာလွတ်သွားတာမရှိအောင်မှတ်ဖို့အရေးကြီးသလားမကြည့်ဘူးလားအဲပြောထားတဲ့ဟာလေးတော့နည်းနည်းတော့ဆိုလိုက်အောင်မယ် ဣတံကိုပဏာဘေကယေဒုက္ခသမှုတရားရိယသစ္ဆာယာယံတနာပောနောဘိကနန္ဒီရာရသကတတတရတတရာပိနန္တိနိတယတိတံကာမတနာဘဝတနာဝိဘဝတနာဘေကယံတို့ဣတံကိုပဏာဤဆိုလတံသောတရားတွေကဒုက္ခသမှုတရားဒုက္ခသမှုတရားဘေဒီဝါရိယတို့တိယသောဒုက္ခဖြစ်ကြောင်းသမှုတရားဘေဒီဇာယံတနာအခြင်းပေတာမှုတဏှာသည်ဆာလောင်မှုတဏှာသည်ဘောနဘွိကာ ပထမဘဝသစ်ကိုဖြစ်စေတတ်၏နန္ဒီရာကသကတာနှစ်သက်တတ်မဲ့ဆွဲလန်းခြင်းနဲ့တကွာဖြစ်တတ္တရာတတ္တရာပိနံဒီနီထိုထိုရောက်ရာဘဝရရာအာယုံ၌နှစ်သက်ပြောင်းဝေခြင်းသဘောလည်းရှိပါပေ၏တရားတိတံထိုတနာသည်ဘဏိဟုမူကာမတနာလိုခြင်းတရားကာမဂုဏ်၌ဖြစ်သောဆာလောင်တတ်မဲ့မှုတနာကတကုဘဝတနာအမြဲရှိနေသည်ဟုထင်လျက် ဆာလောင်းမှုကတဏှာကတကူဝိဘဝတဏှာတည်ပြီးလျင်မရှိတော့ဘူးထင်မြင်ဟဲ့ဆာလောင်းမှုတဏှာကတကူဣဒံဤသုံးပါးသည်ဆင်းရဲဖြစ်ကြောင်းသမုဒယသစ္စာပါပဲဒီဧတနာဆိုတာအဘယ်ဟာခေါ်ပါရတယ်လဲဘဝသစ်မှာ ဖြစ်စေတာ ဆာလောင်တဏပဲအနှစ်သက်သာယာဆာလောင်တာတဏအငတ်ပဲဘောဟဘုံဘုံရအာယုံခုံမင်းဆာလောင်တဏပဲကာမတဏကောင်းလို့ရထင်ကနှစ်သက်မှုဘဝတဏသတ္တတာထင်ကနှစ်သက်မှုဝိဘဝမှာအုပ်စေတာထင်ကနှစ်သက်မှုဆင်းရဲပွားရန်အကြောင်းမှန်သုံးတန်းတဏစုဆိုတာလက်ပြန်ကကြတော့ဆက်လက်ပြီးတော့ဟောတာပေါ့အဲ့ဒုက္ခတွေကိုဒုက္ခမှန်သိအောင်ပိုင်းခြားသိအောင်ဝိပဿနာမရှုမိဘူးဆိုရင်အဲ့ဒီ အဲအာယုန်ဒီမှာဒိဋ္ဌိနဲ့လောဘဝင်ပြီးငါလို့ထင်တယ်ငါဥစ္စာလို့ထင်တယ်ထင်လွဲပြီးဒါရတယ်ဆွဲလန်းပြီးဒါရတယ်အဲ့တိုင်းငါကောင်းစားရေးအတွက်ဆိုပြီးတော့အဲဒုစရိုက်မှုတွေပြုတယ်ကုသိုလ်ပြုရင်လည်းဝတ်အမိတဲ့ကုသိုလ်တွေပြုတယ်အဲ့လိုပြုလို့ရှိရင်ဘဝအသည့်ဖြစ်တယ်ဘဝအသည့်ဖြစ်ရင်ဒီဒုက္ခတွေကိုပြန်ရတယ်နော်မှန်လားသမှုရိယကြောင့်ဒုက္ခရတဲ့ဒုက္ခကိုဒုက္ခမှမသိ ငါကဥစ္စာလို့ထင်ထင်ရင်အကောင်းမှတ်ပြီးလိုချင်လိုချင်တော့အဲ့ဒါရအောင်လို့ရအောင်လို့တော့ရဒုက္ခသစ္စာဒုက္ခမှမသိချမ်းသာခြင်းလိုချင်ပြန်လိုချင်တော့ရအောင်လို့ရအောင်လို့တော့ရဒုက္ခသစ္စာဒီနှစ်ကွက်ထဲနဲ့တန္တရာလဲနေတာမှန်လားအေးအဲ့လိုမလဲရအောင်ဒုက္ခကိုပန်းချသိရင်ဒုက္ခမြင်ကကျွင်းသစ္စာမှန်စွာသိမှုပြီဆိုတဲ့အဲ့ဒါဒုက္ခသစ္စာကိုပန်းချသိအောင်မြင်နိုင်မြင်တဲ့စသည်ရှိမှဖို့အရေးမကြီးဘူးလား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 ဘေးမဲ့မြည်သည်ရွှေပြီးထုတ်ချလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝကျင်လဲရလဲဒုက္ခဝေဒံယမအဘမကောင်းဟုသမျှမတွေ့ရပဲဘဝအိဆာမင်္ဂလာကို ရေကာတာတိုင်းရစေသောယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားနဲ့ကိုမာဆောင်ကြကိုဆောင်နကအရင်စ၍ရှိသည်များလုံးစုံဘုံ37ဖြစ်ဖြစ်သည်များ ဝေနေရတို့ရကြပါစေဘေးငါဝေသည်မြာတွေသာတုခေါ်စေသောအမြာအမြာအမြာယူတော်မူကြပါကုန်လောသာတုသာတုသာတု